ပြုခဲ့တဲ့ရက်တွေကဥစ္စာစာရင်းနဲ့ဥစ္စာရဆံရဆောင်းစာရင်းနဲ့လက်ရှိကိုပေါ်ဆက်ပြီးတော့ကြောက်ကြတယ်သူတို့ရဲ့ဆွမ်းရည်တတ်ကြည့်ထိုက်တန်တဲ့ကြည့်ရပါပြီကျိုးစားအထုတဲ့ပုဂ္ဂိုလ်များကတော့ဥစ္စာဆိုတာဘာဝိစာကဆိုတာဘာ ကိုယ်အထုတ်လို့တွေ့ကြုံခံစားရတဲ့အချက်နဲ့ပေါက်စားကြည့်လို့ပို့ပြီးတော့သဘောပေါက်ရှိပါလားဒီတန်လေးနှစ်ပါးစိတ်ကြလက်ကြရှုခွဲအာယုံပေါ်မှာရှင်လာကြပြီးတော့ဖြည်းဖြည်းလေးလေးဖြစ်နေရဲ့ကုသိုလ်တရားကိုဟန်တာတတ်တဲ့အညီဝရဏတရားကြီးသိပြီးတော့ ဉာဏ်နဲ့စိတ်တွေလည်းပဲဖြစ်ခွင့်ရပဲနဲ့ကြောက်ွယ်ပြီးအနောက်ဆက်ကင်းစီလည်းပဲစိတ်တွေဖြစ်လာတာပါပဲအနောက်ဆက်တွေမကင်းလို့မကြည်လင်တဲ့စိတ်တွေအများကြီးရှိနေတဲ့အတွက်တကယ်သဘောမှန်ကိုပိုင်းခြားကြည့်နေတဲ့ပညာဟာအရှင်းမပေါ်တယ်လို့ဖြစ်တယ် ပေါ်တော့မှအားနေတယ်အားနေအောင်လည်းပဲဒီတရားစုတွေကဖန်တီးတယ်။ဒါမလို့တင်ရဒုက္ခိတင်ရဒုက္ခိကရဏတရားစုတွေလည်းပဲဒီလိုလည်းပဲရှုပ်ချထားပါတယ်။ဒီဝရဏအဝရဏဆိုတဲ့စလုံးတွေရှုပ်ချထားတယ်လို့ဆိုရဖြစ်ဖြစ်တဲ့သောဥပကိလေသာဆိုတဲ့စကားနဲ့လည်းပဲဒီတရားစုတွေကိုရှုပ်ချထားပါတယ် ပညာရတုပ္ပလိကရဏကရဏဒါရခဏိယတရားတွေလည်းဒီလိုလည်းရှင်းပြထားပါတယ်သစ္စာပြရှုံးချထားတဲ့တရားတွေဆိုလို့ရှိရင်တော့ဒီတရားတွေဖြစ်တဲ့ပုဂ္ဂိုလ်ဟာပုဂ္ဂိုလ်ရဲ့ဌာနမှာဒီတရားတွေရောက်လာရင်နည်းနည်းရောက်လာရင်နည်းနည်းအောက်တန်းကြတော့များများရောက်လာများများအောက်တန်းကြတာအပြည့်ဆုံးရောက်လာပြီဆိုလို့ရှိရင်စိတ်ကိုအောက်တန်းကြတာ ပြီးတော့ဝိရိယတတိသမာဓိတိရိတာလက်ခံပယ်ထားတဲ့ဝိရိယအာသဝိရိယတနည်းအားဖြင့်တော့တိရိတာစီကြောင်းကြီးစိတ်ဆိုပြီးတော့ကုသိုလ်စီကြောင်းကြီးတတွင်တွင်စီလာအောင်ပေါ့လေဆောင်းရတတိစီဝိရိယအဲ့ဒါမရှိဘူးဆိုလို့ရှိရင်လည်းတတိသမာဓိအစည်းတဲ့ကုသိုလ်တွေကတော့စီးဆင်းလာမှာမဟုတ်ပါဘူးဝိရိယကကောက်ပြီဆိုလို့ရှိရင် ဝိရိယ30ပြည့်စုံပြီဆိုလို့ရှိရင်တတိဥစီရဲ့ကုသိုလ်စီကြောင်းကြီးလည်းရှိလာတော့တာဒီမှာဒီဥစီရဲ့ကုသိုလ်စီကြောင်းကြီးလည်းရှိဆင်းလာတော့တာပဲနောက်အာယုန်နဲ့စိတ်နဲ့ချိန်ကားကြိုက်ပြီးတော့သဘောမှန်လေးကိုအချိန်ကားစပြီးတော့ပေါ့ကြီးကိုယ်ကိုယ်ပြပြခြားခြားနာနာပေါ့သိနေလာတဲ့ပညာပေါ့ ဒါတွေလည်းပဲရှိရှင်းလာတော့ပါပဲဒီကဝိရိယတတိသမာဓိအားကောင်းလေလေကျောင်းသားဆိုင်မှုများပြီးတော့ဆွေးနွေးစွာရှိပြီးတော့ရှိအောင်မှစိတ်ကလေးစိုက်ကြလေလေကုသိုလ်တရားတွေကလည်းပဲကြည်ကျင်ကောင်းကျိုးရကုသိုလ်တရားတွေလည်းပဲများလာလေလိုပါပဲဒါတော့သိကြပါလားအဲဒီလိုများလာရတာဟာ ကိုရီးယားတတိပမာရီရဲ့ဆောင်းအားကြီးရောက်နေတာပေါ့။ဖြစ်လာတာပါ။နောက်အတိညာနဲ့အခြေခံစားပြီးတော့အစဉ်စဉ်ဖြစ်လာပြီဆိုလို့ရှိရင်ကိုယ်ပိုင်အတိညာကိုဖြစ်သေးလို့ရှိရင်စာကပြောလို့ယုံရတာဆရာကပြောလို့ယုံရတာကိုယ်ကထိုက်တန်တဲ့စဉ်းစားဉာဏ်ရှိလို့စဉ်းစားပြီးတော့ယုံရတာအဲ့ဒီယုံကြည်မှုမျိုးကတော့ဘာမှအားမရှိပါဘူးအားနေတဲ့ယုံကြည်မှုမျိုးပါပဲ။ အားလည်းလက်ခံအတည်ပြုရောပါပဲဟုတ်ပြီရဲ့လို့အတည်ပြုဆုံးဖြတ်ချက်ချရဲမတုံ့ထုတ်တဲ့တတတရားမျိုးတော့မဟုတ်ဘူး။ဒါတိညာဉ်ရှိလာလို့ရှိရင်ဖြစ်သလောက်ဟုတ်လိုက်ပြီမှန်လိုက်ပြီဆိုတာပေါ့လေ။သင်ကြည့်လာတယ်လက်ခံလာတယ်။ငါကအကြောက်နာဝါနဲ့လက်ခံလာတဲ့အခါလက်ကျင့်ဖြစ်တဲ့အခါကျတော့အတည်ပြုလိုက်တယ် နောက်ဆုံးတကယ်အထွတ်အထိပ်ချမ်းသာပြည့်သွားပြီဆိုလို့ရှိရင်ဆုံးဖြတ်ချက်ချလိုက်အဲဒီပဒတရားကြီးအစဉ်စဉ်တိုးတက်ပုံရလာပြီးတော့ခံရတဲ့အပိုင်းရောက်လာတာအဲဒီခါမှာတတ္တဆွမ်းအားဆိုတာပေါ့ကြည့်စပါတော့ခြေဘက်ကဝိရိယဆွမ်းအားတတိဆွမ်းအားသမာဓိဆွမ်းအားပညာဆွမ်းအားပေါ့ဒါတွေကလက်ရှိ ဒီဒီကံတော်မှာဖြစ်ပေါ်လာတော့ကိုယ်ကလက်မခံကြည့်နေမယ်လို့လက်ခံလို့တဲ့စိတ်ရှိနေမယ်လို့လက်ဖြစ်ဖြစ်လာပြီဆိုလို့ရှိရင်အလိုလိုဒီဒီလက်ခံအစီအစဉ်ဆုံးဖြတ်ပြီးတော့ဖြစ်တော်တော့တာပါပဲအထူးသဖြင့်ကုရပြညာမဲလောက်ရောက်တဲ့အခါမျိုးမှာဆိုလို့ရှိရင်အမှန်ကိုထူရတဲ့ဘာသာတရားကြီးဖြစ်လာတတ်ပါရဲ့ အဲ့ဒါလေးတွေနောက်သူအကွက်ဆိုင်တဲ့အခါမှာထည့်သွင်းလို့ပြောမှာပါပဲဒီနေ့ဝိတက်ဣစ္ဆာရဇာယနှစ်ပါးဇာယနှစ်ပါးလေ့ကျင့်ရလာတော့ဒီဝရဏတရားရှင်းမှုသတိသမารိဝိရိယတတိသမารိသမာဓိခန္ဓာဒီတရား၃ပါးသိဉ္ဇလက်ကြီးပေါ်ဒီပြည့်စုံလာတဲ့အတွက် တတိယပါဟာပေါ့အချိန်ပိုင်းအချိန်ပိုင်းဒီပြတော့မှမရှိဘူးဖြစ်ခွင့်ရှိနေတဲ့ပြည့်တာဒီကင်းလို့အဲ့ဒီကင်းမှုလေးကတခုနဲ့အခုဆက်ဆက်ပြီးတော့အားကြည့်ပါတဲ့အခါမှာတော်တော်လေးဝေးခွာပြီးတော့ပေါ့ဒီပြည့်တာဒီကင်းနေဘူးအဲ့ဒါလေးကိုရှင်းလင်းတင်ပြပါမယ်ဒီမဲ့ရဲ့အရင်က တိပ္ပံရဲ့အကျိုးကိုစာပေအရဆရာသမားကြီးပြောပြချက်အရတိလို့ပေါ့မြတ်စွာဘုရားရဲ့ရဲရဲတော့အမခံချက်တွေကိုတိလို့ကျုပ်ရှိမှုတွေပေါ်လို့ဖြစ်လာတာဒီခါရဲ့အကျိုးရလို့တဲ့ဆန္ဒတွေဖြစ်လာတာဒီထဲမှာရောပြီးတော့သတိဉာဏ်တရား၄ပါးတဲ့က ပရကသဗ္ဗဇာနဲ့သဗ္ဗယသံသင်ရဒီလောက်ဟာအကျိုးရှိတဲ့အလုပ်ပဲဆိုတာပေါ့စီလုံးတရားဖြစ်ပါလားကျိုးရှိတော့တင်လဲတင်တဲ့အလုပ်ပဲဆိုတာဒီလိုပဲနားလည်ပါလားပရကသဗ္ဗဇာနဲ့သဗ္ဗယသံသင်ရဒီသံသင်ရနှစ်ပါးလက်ကင်ထားပြီးတော့တရားငယ်ရောက်လာကြတာ အနည်းများကတော့ဒီသံဃာတရားနှစ်ပါးကတော့ဖြစ်ပေါ်ရရှိပါတယ်။ဒီမှာတစ်သိဆက်ပြီးတော့ပေါ်တဲ့အာရုံကိုမလွတ်တမ်းမှတ်ကြည့်တဲ့ကောသရသံဃာနဲ့မှတ်ကြည့်လို့စိတ်ကလေးတွေကြည်ရင်းလာပြီဆိုလို့ရှိရင်ကြည်ရင်တော့ဒီဝေမှုမှားမှုကျင်းပြီးတော့ပြတ်ပြတ်သားသားရှင်းရှင်းလင်းလင်းကြည့်နေလာတဲ့အတ္တမသံဃာ အကျိုးတရားတွေပေါ်လာသိမြင်ဖို့ရပါဒါတွေလာရမှာအဲ့ဒီအဆုံးကြီးရောက်လာပြီဆိုလို့ရှိရင်ကာယကာယနုတိဝိဟရတိသိရှားပေါ်တဲ့ယုတ်ကာယအပေါင်းမှာယုတ်ကာယလို့အမှန်တတရားအမှန်တရားရှိတဲ့နေရာ။ဆောင်းရင်ဖောင်းတဲ့တရင်တရင်ပူရင်ပူတဲ့အေးအေးတဲ့တောင်းရင်တောင်းတင်းရင်တင်းတဲ့ စတယ်ပါကိုယ်ရင်ကိုယ်လည်းစရင်စတယ်ပါကိုယ်ရတိနေတယ်ဆိုတော့သွားရထိုင်ရအောင်သွားနေတယ်ဒီကုံရာဒီကဘယ်ကုံရာလေးဒီမှာရနေတယ်ဒီတိုင်းထိုင်နေတယ်ဒီတိုင်းဒီအောင်လဲနေတယ်ဒီတိုင်းအထုကမှာတော့ထိရှားဆုံးကိုယ်ရာကိုပဲဥစားဆိုပြီးတော့ခဏရယထာဘဂတဥပဒနာပြီးနေပြီဆိုဆိုတဲ့ ဝိပဿနာဆိုရိုးစကားရှိပါတယ်ထင်ရှားတဲ့အာယုံအလိုက်ဒီဝိပဿနာနှလုံးသွင်းမှုဖြစ်ရပါတယ်ဆရာပါလေးဖြတ်ထားပါတယ်အဲလိုအာထုနေလို့ရှိရင်ဒါဝိပဿနာဆိုတာဘာလဲအကမ္မထတအာထုတဲ့အနေနဲ့ဖြစ်သွားပါတယ်အနုပ္ပစီအရာအနုပ္ပဆနာဆိုတာဘာလဲသူရဲ့အထည်ကောကဘာလဲဆိုတော့ ခန္ဓာကြီးဆန္ဒကြံတဲ့စတိမှာလို့ဘုရားမြတ်စွာကိုယ်တိုင်ကအနိဝဆနာရဲ့ပြည့်စုံကိုဖော်ထုတ်ထားပါတယ်။ကမ္ဘာတတ်ရှိတယ်ဆိုတာရှုွက်ကိုယ်မူရာဖြတ်ခဲ့ပေါ်လာတာနဲ့အဲ့ဒီစီရောက်သွားအောင်အပူရခြင်းဖတ်ဆိုင်မှုရှိရတယ်။အဲ့ဒီစီရောက်ခွင့်ရတဲ့အခုဒီပြန် ဆရာလုံးချတက်ချတဲ့ဝိရိယမျိုးပေါ်လေးဆရာ။ရှားပါလား။ပမာလေးတော့ရှောင်းရဆရာတယ်လို့ဆိုပါလား။ခေတ်ကားနဲ့ပြောလို့ရှိရင်တော့အဲဒီပေါ်ပေါ်ချင်းအဲဒီအာယုံကြီးရအောင်လို့အားစိတ်အားစိတ်နဲ့ကျင့်ဖို့ရတာ။တတိမာရတတိရှိရမယ်ဆိုတော့အမြဲပြမှတ်ရမယ်ဆိုတဲ့အသေးပဲဒါပါပဲ။နည်းနည်းလေးရှိတာမဟုတ်ဘူး။အလုံးအကျုံရှိတာ။ အဲ့ဒီတတိယလည်းပဲရှင်းဝတ်ကောင်းတဲ့ရှိရောအလွန်အကျွံလည်းရှိရမယ်ရှင်းဝတ်ကောင်းတဲ့တတိယဆိုတော့စိတ်ပါရှင်းစီတတ်တဲ့တတိယပေါ့လောကီအာယုကာမဂုဏ်တွေကိုစဉ်းစားနေရတတိထားတာမဟုတ်ဘူးသာရီများတွေစသည်လည်းစဉ်းစားတာမဟုတ်ဘူးဟမ်လည်းငင်းပေါ်တဲ့အာယုတတိတတိလေးရှိအများကြီးရှိရမယ်အတိအကျဆိုတော့အလောင်းတဲ့ အဲ့လိုရှိရတဲ့ရှိဒီတတိဟာချင်းဝင်ကောင်းတဲ့တတိဖြစ်တာပါပဲအဲ့ဒါကိုတတိပါဆိုတဲ့စကားကပြပါတယ်တတိရှိရမယ်ဆိုတာဆင်းဆက်မပြတ်ဆုံးမဆုံးဖန်ရတယ်အားဆိုင်မှုတွေရှိနေလို့ရှိရင်ရှုခွက်အောင်မှာစိတ်လေးကတ်သွားတာနဲ့ပဲအာယုဘောကရစ်စိုက်ဝင်ပြီးဆိုတာအာယုဘောရဲ့ခိုက်တာမှာတတိယတစ်ခါအိမ်ထဲမှာရစ်စိုက်ပြီးတော့ဝင်သွားတာကတ် ဖတ်ပြီးတော့သိရတာဖတ်ပြီးတော့သိရဆိုတော့မပြတ်အတတိလေးရဖြစ်နေတယ်ဆိုတဲ့အတိလေးပေါ့ဟုတ်တတိလေးရှိရတယ်ဆိုလို့ရှိရင်ဒီစိတ်ဟာဘယ်မှမပြီးတော့တတိကရအာယုံမှာပဲစိုက်ကြနေတော့တာဆိုတော့ကျမ်းစာထဲမှာတော့မြတ်စွာဘုရားတရားပြမထားဘူးအာယုံမှာကပ်ပြီးတော့တီးရတယ်ဆိုတဲ့ကောကဒီစိတ်ဘယ်မှမရှိဘူးအဝိစုဘောစမာဓိဆိုတာမပြေတော့ဘူး ဇာကနဲ့ထိုက်ရှားပြီးတော့ပြတ်သွားတာမရှိဘူးဒေါသနဲ့ထိုက်ရှားပြီးတော့ပြတ်သွားတာမရှိဘူးအင်းဒီကြတာပါလေဟာတမားရှိပါတာပဲဆုံးမြတ်စွာရှုမှုတိတာကလည်းပဲနောက်ပိုင်းကခဏကတမားကြီးအလိုလိုပါလာတာအဲ့ဒါကိုတော့ပုဒ်တိကအချင်းချုပ်ပြတဲ့နေရာမှာတော့တမားကြီးဆက်မပြအောင် သူကဆရာဆရာများဒီကဆရာများတော့ဒီပြပါတတိဖြစ်သွားလို့ရှိရင်ဒီမှာလေးနဲ့နောက်ကပါတော့ပါပြီဒီစကားအရဆိုလို့ရှိရင်ကိုယ်မူလာလေးပေါ်ခိုက်ပေါ်ခိုက်မှာအားဆက်ပြီးတော့ဆုံးမြတ်စွာရှိရှိအောင်မှာစိတ်လေးစိုက်ကြနေတယ်ဘုရားတတိပမာလေးကြီးတည်ခြင်းနေပြီထိရှားနေပြီဒီမှာလေးခန္ဓာဒီမှာလေးအောက်ဆုံးတရားဆုံးမျိုးဖြစ်နေပြီဟွန်းနောက်အာရုံမသိနဲ့တဲ့ပြီးတော့ စိုက်ကြတော့တဲ့အခါမှာတောင်းတာကိုစိုက်ကြတောင်းပါကြည့်၊ကျင်းတာကိုစိုက်ကြတာကျင်းတာ၊လှုပ်တာကိုစိုက်ကြတာလှုပ်မှကြည့်။သမဇာနာခေါ်တဲ့အတိလည်းအတိညာလည်းရှိလာတာပဲ။အဲဒီတော့ဒီနည်းနဲ့ပဲဝိရိယတတိသမารိပညာဆောင်ပါ။အဲဒါတွေဟာကာယ ानु ပဒနာကိုယ်ရာရေးပေါ်တဲ့အမှန်တတရှိမှုရဲ့အထည်ကိုပါပဲ။ ဆက်လက်ပြထားပါတယ်ဒီတော့အတ္တပိသမသနာတတိမှာဆိုရဒီစကလုံးသုံးလုံးနဲ့ဒီပုတ်သုံးမျိုးနဲ့ကာနိပတ်သူကြီးရဲ့အရာကာနိပတ်သနာဖြေအထည်ကိုပြတယ်ဆိုတာသိရပါပြီဝိညာဉ်ဥပဒနာသတိတွေမှာလည်းပဲဒီအတိုင်းပဲအတ္တပိသမသနာတတိမှာသိရပါတယ်သုံးလို့ရဒီတိုင်းတော့ပါနေပါတယ်ဒီလိုလည်းအားဆက်ရပါတယ် စိတ်ကူးစဉ်းစားကြံစည်မှုတွေဖြစ်တဲ့ဒီကနေ့အားဆိုင်ပြီးတော့ဆုံးရစွာရှိပြီးတော့စိတ်ဆူစီရတာအထွေထွေဓမ္မအမူအရာရဲ့ကိုယ်တိုင်းလည်းပဲပေါ်ပေါ်ချင်းလည်းအားဆိုင်ရတယ်ဆုံးရတဲ့ဒီဖြစ်ရတယ်ဒီမှာစိတ်လေးဆူစီပြီးတော့အတိအကျလေးရှင်းပြီးတော့ဒီတိုင်းရလို့ရတာပါပဲဘုရားမြတ်စွာကိုယ်တိုင်က ကိုယ်တိုင်အားထုတ်ပြီးတော့ကိုယ်တိုင်ကြည့်နေတယ်လို့သမီးကြီးတန်တော်ကြီးနဲ့ရုပ်ပေါင်းခါရဖြစ်ပေါ်ပြီးတော့ကိုယ်ကြောက်ကြတာလို့အနိစ္စတရားအနိစ္စသဘောရှိတယ်လို့ဟောခဲ့ပါတယ်ဖြစ်ပြီးတဲ့သဘောဟာကောင်းတဲ့စီရင်နဲ့မထက်ဘူးမကောင်းတဲ့စီရင်နဲ့ထက်ပါတယ်ဖြစ်ပြီးတဲ့သဘောရှိလို့ရှိရင်မကောင်းတဲ့သဘောလည်းအလိုလိုပါသွားပါတယ်ဒါကြောင့် ဒုက္ခသဘောရှိတယ်ဆင်းရဲတဲ့သဘောရှိအကောင်းတဲ့သဘောရှိတယ်ဒီလိုနဲ့ဟောခဲ့ပါတယ်ကျုပ်စုကကအထူးအကြောင်းနဲ့သူဖြစ်ပေါ်ပြီးတော့သွားတာမလို့ဒီရုပ်စုသာဖြစ်ပါစေကိုရုပ်စုမဖြစ်ပါစေနဲ့စသည်ပေါ်ပြီအဲဒီလိုလည်းပဲစိတ်တလုံးပိုင်တဲ့အတ္တမဟုတ်ဘူးအတ္တမရှိဘူးလို့အနတ္တသဘောရှိတယ်လို့ဒီလိုဟောခဲ့ပါတယ် အလုံးစုံကြည့်လိုက်ရဆိုတဲ့ရုပ်ပေါင်းကာယဟာမတတိစရာတွေပါပဲမတတိစရာကိုတတိအောင်လုပ်ပြီးတော့ရရလို့တာတင့်တယ်လို့ထင်ရပါတယ်အဲ့ဒီမတတိစရာတွေကိုမတွေ့တော့မလားပါမတင့်တယ်တဲ့သဘောရှိတယ်လို့လည်းဒီလိုလည်းမသိကြပါဘူးအဲ့ဒီရုပ်ပေါင်းကာယကိုမမြဲစင်ရဲ့အဆိုးမရမလားပါမတင့်တယ်လို့ တကယ်ချင်းချင်းမြင်မြင်ပေါ့လေကြည့်မြင်မှုဟာကာမိပဿနာပဲဘာလို့ကြည့်နေရလဲခန္ဓာဝိရိယတတိသမာဓိဒီတရားတွေရှိတယ်ဒီရှိတဲ့ကိစ္စတကယ်အရှိကိုအရှိတိုင်းတကယ်အရှိကိုအရှိတိုင်းအမြဲတည်းသဘောဆင်းရဲတဲ့သဘောအတ္တမဟုတ်အတ္တမပါဘူး ရှိတဲ့သဘောနဲ့မတည်တဲ့သဘောကြီးကိုယ်ရင်ကြည့်တာပါအဲဒီကိုယ်ရင်ကြည့်ရတာကိုကာမိဝဆနာဆိုပါတယ်သိချပုံရအတိမတိုးစီနေတဲ့အခုလိုသတိပဋ္ဌာန်ဘာဝနာလက်မဲ့ပုဂ္ဂိုလ်များဟာသိမဲ့တဲ့ပုဂ္ဂိုလ်အများစုဟာရုပ်ပုံကာယအပေါ်မှာပေါ့အလုံးပဲအထည်ကြီးကြပါလား တစ်စလုံးတစ်ဘဝလုံးတရုပ်တဲ့ဒီကိုယ်တဲ့လို့ထင်တယ်ဒီယုတ်ကလည်းကြီးရုပ်ဖြစ်လာသလိုလိုပေါ့လေမပြောင်းလဲပဲလေပေါ့ဟွန်းဒီလိုလည်းသိကြပါလားအရင်ကကြီးနေတယ်ဆိုလည်းသိရပါလားကောင်းစားချမ်းသာတယ်ဆိုလည်းဒီလိုလည်းတော့သိကြပါသိကြပါလားအလိုကြီးတိုင်းသွားနိုင်တယ်စားနိုင်တယ်ခံစားနိုင်တယ်ဖြည့်ကောင်းနိုင်တယ် ဒီအစိုးရတဲ့တတ္တဝါကောင်တက်ရှင်နေတဲ့အကောင်အကောင်လေးအကောင်ကြီးရှိတယ်လို့လည်းဒီလိုလိုအသိရှိရပါတယ်အမြဲတမ်းမကောင်းတဲ့အနေနဲ့ကြောင်းလဲပြီးတော့နေတဲ့ဒီလိုတရားအကောင်းမှမှာလည်းသာပါတယ်ပြင့်နေတယ်ဆိုလည်းဒီလိုလည်းအသိရှိရှိကြပါတယ်အဲ့ဒီလိုတကယ်အမှန်တရားပေါ်မှာအတိတ်တိတ်ဆော်ပြီးတော့ ဆင်းရဲကောင်းစားဆန်းတာတွေဘာမှမဆိုကိုယ့်လိုပဲဖြစ်တာပဲအစွဲဟာကြပါပြီဒီဘဝမှာပဲတွေ့ကြည့်ဖို့ဒီဘဝမှာပဲဘယ်လိုဆွဲတယ်လဲဆိုတာကြည့်ဖို့ကိုယ်လိုမဲ့တဲ့ဘဝတွေမှာဘယ်လိုများမလဲဆိုတာကြည့်ဖို့တကယ်ရှိတရားပေါ်မှာအမှန်တရားရအောင်လို့မရှိဘူးဆိုလို့ရှိရင်ဒီအမှန်တရားပေါ်ကနေစိတ်ကတိတ်ချိုသွားတယ် မှလည်းတိတ်ဆိုသွားတော့အယူဆလည်းတိတ်ဆိုသွားတော့အဲဒီကမှတရားနဲ့တိတ်ချော်နေတဲ့ပုဂ္ဂိုလ်အများကြီးရှိတယ်ဆိုတာလည်းဒီတော့တကယ်အမှန်တရားနဲ့မတိတ်ချော်ရအောင်လို့တဲ့ပေးဖို့ကတော့လိုပါတယ် rectify တိတ်ချော်ရဲဆိုတာကကိုယ်ရဖြစ်တဲ့ညရုပ်စုတရားတွေ ရမတစ်ဆက်ရှိတဲ့ပြီးတော့ခံစားမှုသဘောတရားတွေစိတ်နဲ့စိတ်အစကုသလကြံစီမှုတွေအထွေထွေသဘောအမူအရာတွေပေါ့အကုန်လုံးရဆရာကအမျက်ရှိတဲ့သဘောပဲလို့ဟောတာဟွန်းရရတော့ဟောပြထားတာဆိုအဲ့ဒီလိုသဘောလေးတွေကြည့်ဖို့ရဟောတရားတွေကြည့်ဖို့ရသူတို့ဖြစ်စေလိုက်ပြီးတော့ရှိရပါတယ်အားဆိုင်ပြီးတော့စောစောရဲ့ရှိပြီးတော့စိတ်ကြည့်ရပါတယ် အဲ့ဒီသဘောမျိုးမရှိဘူးဆိုလို့ရှိရင်တော့ခဏအမှန်လေးလွဲသွားတယ်။အောင်မြတ်စိတ်နဲ့မတည့်ဘူးဆိုလို့ရှိရင်တော့ဒါတိတ်ချော်သွားပြီပေါ့။ဘုရားတတိသမာဓိပါတဲ့ဘာဝနာစိတ်နဲ့လွဲချော်သွားပြီလွဲသွားပြီတိတ်ချော်သွားပြီပေါ့။တိတ်ချော်သွားလို့ရှိရင်မရှိမိတဲ့အာရုံပေါ်မှာမြဲတယ်ဆိုတဲ့အမှတ်မြဲတယ်ဆိုတဲ့အသိ ဒီထဲမှာအတ္တကောင်ကြီးရှိတယ်ဆိုတော့ခမဲဆင်းရဲဆိုရရာပြီးတော့အတ္တကောင်ကြီးရှိတယ်ဆိုတော့အစွဲအဲဒီဝင်သွားတော့တာပါလေဟိုအယုံနဲ့ပြီးနဲ့ထိတ်ထိတ်ရှိရမယ်ဆိုထိတ်ထိတ်မဟုတ်ခွင့်နဲ့လွဲချော်ပြီးဆိုလို့ရှိရင်တော့အမှန်လွဲတော့အကြည့်လွဲတော့အယူဆလွဲတော့ဆိုတော့ဆိုဖြစ်သွားတော့တာပါပဲဒါတော့ဖြစ်ရဲပါပဲဒါအဲ့ဒီလိုတိတ်ချုံမှုမရှိအောင်ပြီးတော့အားဆက်ပြီးတော့အများကြီး ပေါ်တဲ့အာရုံရောက်သွားအောင်ရှုနိုင်ပါမှအဲဒီလိုရှုမှုလက်မဲ့လက်မဲ့ပုံကိုယ်တွေကတော့ထုံးစံတိုင်းပဲပေါ်လာစိတ်ကရေလာအာရုံနဲ့တိတ်ချော်ပြီးတော့အမှန်လွဲတာကြီးအစီလွဲတာကြီးအစီဆက်လွဲတာကြီးအဲဒါတွေဖြစ်ကုန်တော့ပါပဲသမာအားဖြင့်စိတ်ပင်လေးရှိရတဲ့ဖြေချတယ်ကိုယ်ကွယ်တယ် လူသေးသွားတယ်တိရအနေအားဖြင့်တော့ကြောင်းရနေတယ်ဆိုတော့ဒါတော့ကြည့်တာဒီရုပ်နဲ့တရားလေးတွေစက္ကန့်လိုက်ရှိပြီးတော့ဖြစ်ပုံဒီလိုပဲကြည့်တာပေါ့နောက်ကျဖြစ်တဲ့ခါမှာဆိုလို့ရှိရင်လည်းညီကြီးကလည်းအောင်ဆင်းရဲတယ်အဲ့ဒါလည်းပဲတစ်ခက်ဆင်းရဲကိုရှိတာမဟုတ်ဘူးပြည့်ရအနေနဲ့ဆင်းရဲတာပါမပိုက်ကြီးအောင်လဲဆိုဘိုက်အောင်လဲရှောက်ကြည့်ရတာလည်းရှောက်လာတယ် ဒီနဲ့ဒီနဲ့တွဲတယ်တမမှောင်ဒီတော့ဘဝပေါ်မှာမမြဲဘူးရှင်းနေရဲဆိုတာတော့ဒီလိုအပေါ်ရန်ကြောပြည့်ရနေတယ်တော့ထင်တော့တယ်အဲ့လိုပြည့်ရနေတဲ့ထင်ုံနဲ့တော့ဘယ်တော့မှအတ္တမကွာပါဘူးဥပဒနာလည်းမဖြစ်ပါဘူးဒီတော့အမြဲတဲ့သဘောရှင်းတဲ့သဘောပေါ့လေအဲ့ဒါဒီကောင်းကောင်းကြည့်ရင်ပါမှ ခုနမြဲနေတဲ့အကောင်လေးအမှလွဲတာမြဲနေတဲ့အကောင်လေးရှိတယ်အတိလွဲတာမြဲနေတဲ့အကောင်လေးရှိကိုရှိတယ်ဆိုပြီးတော့အယူဆလွဲတာပေါ့လေအဲ့ဒါလေးကိုသိခေါ်သွားနိုင်ပါလေဒီနေရာဌာနမှာခုနပြညာအားဖြင့်မမြဲဆင်းရဲတဲ့ထင်တယ်လို့အတ္တဆွဲတာတော့ဘုရားဘာသာဝင်ဒီကိုယ်ရင်မှလည်းရှိနေပါတယ် အဲဒီအတ္တဆွဲလေးနည်းနည်းလေးချိန်လို့ပြောပါဘုရားမြတ်စွာကိုယ်တိုင်ကဆန့်တပ်ပြီးတော့ညာကအတ္တရှိပါတယ်လို့ဆွဲထားတဲ့ဟာလေအတ္တမရှိပါဘူးရှိတာကရုပ်စုနာစုဒီနှမျိုးသာရှိပါတယ်ဆိုတာပေါ့လေရေးဆိုထားပါတယ်သူခိုက်တဲ့လူရှိနေတဲ့ယုံနာတရားစုဟာ သိဉာဏ်တရားကြီးကိုယ်တိုင်ကလည်းပဲအတ္တမဟုတ်ဘူးသတ္တသိဉာဏ်တရားတစ်ခုခုမှလည်းပဲအဲ့ဒီသူတို့ယူခဲ့တဲ့အတ္တမရှိဘူးအနတ္တပဲဒီလိုရင်းဆုံးထားပါတယ်ဒီတော့အတ္တသမားတွေကအတ္တကိုသိသိဖို့ထားတာရှိပါတယ်ဉာဏ်တိကရဏမှတ်တာအတ္တဆိုတာဟာအတ္တမဆိုတာဟာ အတိညာနဲ့ကြည့်ရပါပဲဒီလိုပဲသိခေါ်တာပရိအတ္တကနှမျိုးရှိပါတယ်ပရမအတ္တနဲ့ဇီဝအတ္တပရမတ္တဆိုတာကတကယ်ထိတ်ကန်းကြတဲ့အတ္တကြီးပေါ့ကဘာကိုခံကျင်နိုင်တဲ့မဟာသမားကြီးကိုပဲဒီဒီဝါဒရှိတဲ့ပုဂ္ဂိုလ်တွေကပရမအတ္တနဲ့ဒီလိုဆွဲထားပါတယ် ဇီဝတ္တဆိုတာကတော့ဖတ်တော်တိုင်းမှာအဲ့ဒီမှာမဟာဇမကြီးကထည့်ပြီးထားတဲ့အသက်ဇီဝတ္တလို့ခေါ်ပါတယ်အဲ့ဒီမျိုးတွေကပရမအတ္တကတော့သလောကလုံးအစိုးရတယ်သူ့လိုလိုက်ရတာကြီးတယ်လို့ဆိုတော့သူကတေဆိုသေးနေဆိုနေပေါ့ကြည့်ကြမှလည်းရတယ်အကုန်လုံးကြည့်တယ်တတ်တည်နေတယ်လို့ဆိုတယ် ခြေခေါ်အေဝါတခုလဲတာပဲတခုလဲတာခြေတယ်ပရမတန်ကြီးလက်ရှိရှိရကိုယ်ပဲမရှိသူကဒုက္ခကြီးကရှိတော့တဲ့သူကချမ်းသာတယ်လည်းမဟုတ်ဆင်းရဲတယ်လည်းမဟုတ်စသည်ဆိုတော့ပုံသဏ္ဍာန်ဆိုတာလည်းမလည်းရမရှိဘူးဒီလိုသူတို့ပရမအတ္တကြီးကိုအတ္တသမားကြီးကတရုပ်ခေါ်ထားပါတယ်ဇီဝအတ္တကတော့လူတိုင်းလူတိုင်းဟာတဲ့ ပဋိစ္စရိကနဲ့လူတိုင်းပြည်တိုင်းမှာရှိနေတယ်သတ္တဝါတိုင်းမှာရှိနေတယ်ဟွန်းဒီလိုပဲသူအထိုက်လျောက်တော့ဒီလိုပဲသိတတ်တာပါပဲဒီလိုပဲအစိုးရတာပါပဲအခုလူတွေကြီးကျမ်းသာစာထိကြည့်နေတဲ့ရုပ်တင်လာနေဖြစ်နေတာအဲ့ဒီပုံမှာကောလားဇီဝတာလေးကစုံမှုပြီးတော့ပါနေတယ်လို့ဒီလိုဆိုပါတယ်မြင်လည်းပဲဒီဇီဝတာလေးနဲ့ ရှားလာတော့ဒီဝါဒီဒီဝါတာလေးနဲ့နာစာရှိတဲ့အကုန်လုံးမလုံရတယ်ဒီဝါတာလေးနဲ့သိရတာပဲဟင်းဆက်ဆိုရနေကြကြတယ်မြဲလဲမြဲတယ်ရုပ်ကိုယ်ကြီးကအချိန်ကျလို့တခုခုနဲ့ဖြစ်စည်းသွားပြီလေလို့အဲ့ဒီအတ္တလေးကမပြည့်စည်ဘူးရဲ့တခြားဘဝတည်းမှာသူကဟင်းကြောင်းပြီးတော့နေရတယ်ရဲတယ်လို့ဆိုတာပေါ့ဒီမှာ အဲ့ဒါလိုအတ္တကိုဘာဝအထက်ကိုပြောပြပြီးတော့နှစ်မျိုးပဲကိုနှစ်မျိုးရဲ့အကြီးအသေးပါလေဒီခုရှိပုံလေးကိုဖော်ပြထားပါတယ်အဲ့ဒါကိုမြတ်စွာဘုရားကနှစ်ခုလုံးမဟုတ်ဘူးလို့ရေးဆိုထားပါတယ်အနတ္တအတ္တမဟုတ်ဘူးယုံနာတရားကြီးပဲယုံနာတရားကြီးမှာလည်းတယုံနာတရားပေါ်မှာခိုကပ်နေတဲ့အတ္တမရှိဘူးဆိုတဲ့ရေးဆိုတာအနတ္တလို့ဆိုတာပါလေ နှုတ်ရကြမှာအဲ့ပါလေးတွေစာပြုတဲ့လက်ဖြင့်အခုပေါင်းဆက်ပြီးတော့ကြည့်ကြပါမယ်။ကိုရုမျက်မြင်တကယ်အရှိသဘောကိုသုံးလာကြရပြီးဆက်ဆက်ဖြစ်ပုံကိုကြည့်လို့ရှိရင်ဒီအတ္တဟာအလိုလိုကြွားကြတော့တာပါ။ကျောင်းနဲ့ကျိုးဆက်ဆက်ပြီးတော့ကျောင်းကျိုးဖြစ်ခြင်းကြီးကိုသူ့ကျောင်းနဲ့သူ့ကျိုးဖြစ်တာကြည့်ရလို့ရှိရင်ဒီထဲမှာအပူဖန်ခြင်းသူမရှိဘူးဆိုတာရှာလို့မရဘူးဆိုတာသိတော့တယ်။ဒီနည်းနဲ့ပဲ ဆန့်ရှင်းရှင်ဝါဒဆိုတာလည်းပဲတရားအထုတ်ရင်အလိုလိုပြည့်သွားမှာပါပဲခုတနိုင်ပြည့်သွားတော့ရှေ့ဆော်လို့ပြည့်တော့ဘူးနောက်နေ့ကျမှလည်းဆက်ပြောပါမယ် Encerraré. Sadhu, sadhu, sadhu.